ဟေဘေဩရစာခန်းကြီး9အငယ်1မှ6လူတို့တွင်ရွေးကောက်သောယေပရောဟိတ်မင်းမြည်ဒီကားပူဇော်တကားကို၎င်းအပြစ်ဖြေရာရစ်ကို၎င်းပူဇော်၍လူတို့အတွက်ဖျားဝတ်ကိုပြုစေခြင်းဟံခံထားတော်မူသောသူဖြစ်၏သူသည် ကိုယ်တိုင်နွမ်းဤအာနေခြင်းရှိသည်ဖြစ်၍မိုက်တော်သူမှားယွင်းသောသူတို့ကိုတီးခံခြင်းဟံတတ်နိုင်၏ထိုအကြောင်းကြောင့်လဲလူများအပြစ်နှင့်မိမိပြစ်ကိုဖြေခြင်းဟံ ပူဇော်ရ၏ဘုရားသခင်သည်အာရုံကို ခေါ်တော်မူတကဲ့သို့ခေါ်တော်မူသောသူမှတပါအဘယ်သူမျှထိုအရာမြတ်ကိုမသိမယူရထိုနည်းတူ ခရစ်တော်သည်ယေဘုဟိမင်းအရာ၌မိမိကိုမိမိချီးမြှောက်သည်မဟုတ်တင်ဒီငါသားဖြစ်၏ယနေ့ပင်တင့်ကိုငါဖြစ်ပွားစေပြီဟု မိန်တော်မူသောသူသည်ခရစ်တော်ကိုချီးမြှောက်တော်မူ၏ ထိုတို့နှင့်ညီကျမ်းစာတစ်ချက်လာဒီကတင်သည် မေလခိစေတက်ဤသူထာဝရယေဘရဟိဖြစ်သည်ဟုလာသည် အငယ်9မှ14ထိုခရစ်တော်သည်လူစားတိအဖြစ်၌နေစဉ်ကာလတည်ခြင်းမှကယ်လွတ်နိုင်တော်မူသောသူကိုကြီးစွာသောကြွေးကြော်ခြင်းမျက်ရည်ကျခြင်းနှင့်ဆုတောင်းပတနာပြုသည်ဖြင့်ကြောက်ရွံ့ရာအမှု၌ချမ်းသာရသည်ဖြစ်၍ ဘုရားသခင်ဤသားတော်မှန်တော်လေဆင်းရဲဒုက္ခကိုခံသောအဖြစ်နားထောင်ခြင်းအကျိုးအကြောင်းကိုတင်တော်မူ၏ထိုသို့စုံလင်ခြင်းသို့ရောက်ပြီးမှယုံကြည်နားထောင်သောသူအပေါင်းတို့အားသာဝရကယ်တင်ခြင်းယေရှုကိုပြုတော်သူဖြစ်တော်မူ၍မေလခိစေတဲ့ကဲ့သို့ယေပရဟိမင်းဟုဘုရားသခင်သမုတ်တော်မူခြင်းကိုခံရ၏ထိုမေလခိစေတဲ့၏အကြောင်းကိုငါတို့ ပြောเสียစကားအများရှိ၏သို့တော်လည်းတင်တို့သည်ညံနှုံသောကြောင့်အပြောခက်လတ်၏တင်တို့သည်ကာလကြာသောကြောင့်ဆရာအဖြစ်သို့ရောက်တဲ့တော်လဲဘုရားသခင်ဤဗျာဒိတ်တော်၌ရှေးဥစွာသင်ရသောတရားနုတို့ကို သူတပားထံ၌တဖန်သင်ရသောအကြောင်းရှိသည်ဖြစ်၍ခြေခဲသောအစာကိုမတုံးဆောင်နှုတ်ကိုသာတုံးဆောင်ရသောသူဖြစ်ကြ၏နှုတ်ကိုသာတုံးဆောင်သောသူမည်ဒီက သူငယ်ဖြစ်သောကြောင့်ဖြုတ်မှတ်ခြင်းတရား၌လေလာခြင်းမရှိကောင်းကျိုးမကောင်းကျိုးကိုပိုင်းခြား၍သိနိုင်သောဉာဏ်ပိတတ်သောအကြမ်းအမြင်အတွေ့အဆန်းများသောသူသည်ဟုသောစုံလင်သောအရွယ်ရှိသော သူတို့မူကားကြည်ခဲသော အစာဟာရကိုသုံးဆောင်ရကြ၏